သုံးဝင်အောင်မြင်ကြောင်းတရားဘယ်ဆိုကြအောင်မလားစိတ်တော့လူရင်းကစိတ်ပဲမဟုတ်လားမှန်ပါပါဘုရားအဲမကောင်းမှုရှောင်ကောင်းမှုရှောင်ကောင်းမှုဆောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထား ပြောပြုတွေ့လင်ပြောပြုတွေ့လျင်တတိရှင်တတိရှင်စင်ကြီးဉာဏ်ရှိသွာစင်ကြီးဉာဏ်ရှိသွာပြောပြုတွေ့လင်ပြောပြုတွေ့လျင်တတိရှင်တတိရှင်စင်ကြီးဉာဏ်ရှိသွာစင်ကြီးဉာဏ်ရှိသွာ စိတ်ထားဖြောင်းမှန်စိတ် ခွင့်လွတ်ရန်သီခံမေတ္တာထာစိတ်ထားဖြောင့်မှန်ခွင့်လွတ်ရန်သီခံမေတ္တာထာစိတ်ထားဖြောင့် တာတာစိတ်ဓာတ်ပြောင်းမှန်သွေးလိုရန်ဤခံမြစ်တာတာလုံးလာနှင့်စွဲလုံးလာနှင့်စွဲမလျှော့ပဲမလျှော့ပဲအမြဲတင်တင်ထားအမြဲတင်တင်ထားလုံးလာနှင့်စွဲလုံးလာနှင့်စွဲမလျှော့ပဲမလျှော့ပဲအမြဲတင်တင်ထားအမြဲ ရာရာတွင်အသုံးဝင်အောင်မြင်ကြောင်းတရားအရာရာတွင်အသုံးဝင်အောင်မြင်ကြောင်းတရား ရာရာတွင်အစိုးဝေအောင်ပြင်းကြောင်းစေရာမကောင်းမှုရှောင်မကောင်းမှုရှောင်ကောင်းမှုဆောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဖြူအောင်စိတ်ကိုထားပြောပြုတွေးလင်ပြောပြုတွေးလင်တတိရှင်တတိရှင်စင်ခြင်းညာရှိသွားစင်ခြင်းညာရှိသွားစိတ်ထားဖြောင်းမှန်စိတ် ခွင့်လွတ်ရန်သီခံမေတ္တာထာလုံလာနှင့်စွဲမလျှော့ပဲအမြဲတင်နေထာအရာရာတွင်အသုံးဝင်အောင်မြင်ကြောင်းတရားအောင်မြင်ကြောင်းတရားသို့မကောင်းမှုကြောင့် တွေ့လျင်သတိရှင်သင်ဉာဏ်ဉာဏ်ရှိသွားစိတ်ခပြောင်းမှန်ဝိလိုယဤခံမေတ္တာသာလုံးလာနေစွဲမကျော်ပဲအမြဲတည်တည်သာအရာရာတွင်အသုံးဝင်အောင်မြင်ကြောင်းတရားနောက်တစ်ခါမကောင်းမှုကြောင့်ကောင်းမှုသော ယူအောင်စိတ်ကိုထားမြပြုတွေ့လျင်သတိရှင်သင်ခြင်းဉာဏ်ရှိစွာစိတ်ထားကြောင့်မှဖြစ်လို့ရဲ့ဒီကံမေတ္တာထားလုံးနာနဲ့ဆွဲမလျှော်ပဲအမြဲဖြစ်တင်တာအရာရာပင်အသုံးပင်အောင်ပြင်းကြောင်းတရားလူရ စိတ်ပဲမဟုတ်လားမှန်ပါပါစိတ်ဖြူရင်မကောင်းမှုရှောင်မှာပေါ့မှန်ပါပါစိတ်ဖြူရင်ကောင်းမှုပဲလုပ်မှာပေါ့မှန်ပါပါဟုတ်ကဲ့လားမှန်ပါပါစိတ်ဖြူပြီဆိုလို့ရှိရင်စိတ်ဖြူစင်ဖြောက်မှတ်ပြီပေါ့မှန်ပါပါစိတ်ဖြူစင်ဖြောက်မှတ်ပြီဆိုလို့ရှိရင်တော့သူတော်ဘာပေါ်မေတ္တာထားမလားမထားဘူးလားမေတ္တာထားမှာပါဗျာ မေတ္တာထားပြီဆိုရင်သူတစ်ပါးအပြစ်ကိုသီးခံခွင့်လွတ်နိုင်မှုမရှိပေဘူးလားရှိပါပါဘုရားခွင့်လွတ်နိုင်တယ်သီးခံနိုင်တယ်ဟုတ်ကဲ့လားအဲ့ဒီပုဂ္ဂိုလ်ဟာဇွဲကောင်းကောင်းနဲ့အရာကိုကြိုးစားအားထုတ်ပြီဆိုရင်တော့အောင်မြင်ပြီဆိုတာမသေးကြဘူးလားသိကြပါရဲ့အဲ့ဒါကိုအနာကုလာစကမ္မန္တာခေါ်တယ်ကြားဘူးသလား အနာကုလသကမန္တာဆိုတာဘာတော့မင်္ဂလာတရားမဟုတ်လားဟုတ်ကဲ့လားဘယ်မင်္ဂလာတုတ်ဘယ်အပုဂ္ဂပါလိမ့်ဟမ်ဘယ်နဲ့မင်္ဂလာတရားလည်းပြောရဘယ်အမှလည်းမသိဘူးဘာက မာတာပိတုဥပဋ္ဌာနံဗုဒ္ဓဒါရသသင်္ဃဟောအနာကုလာစကမန္တာဧတံမင်္ဂလမௌဓမံအောင်မြင်တဲ့အလုပ်လုပ်တယ်ဆိုတာမင်္ဂလာဖြစ်တယ်မင်္ဂလာဖြစ်အောင်လုပ်ခြင်းအောင်မြင်အောင်လုပ်ရအောင်မြင်ရခုနအချက်လက်တွေနဲ့ပြည့်စုံအောင်လုပ် အနာကုလသာကမ္မန္တာကာလဒေသပုဂ္ဂလာကိုနိုင်စာထောက်ခြင်းသင့်မသင့်ကိုဉာဏ်ဖြင့်ဝေပန်လုံလာတန်၍ပောဓမ္မရှိပြေမဖက်အနှောင့်အယှက်မရှိသောအလုတ်ကိုလှုပ်ခြင်းသည်၎င်းအချိန်ကာလ လှုပ်တဲ့အချိန်ကာလရွေးလှုပ်ရမယ်ဒေသလှုပ်တဲ့ဒေသမှာဒီအလုပ်ကိုရွေးလှုပ်ရမယ်မလှုပ်တဲ့အရက်ဒေသမှာမလှုပ်ရဘူးပုဂ္ဂလဒီအလုပ်နဲ့သင်လျော်တဲ့ပုဂ္ဂိုလ်နဲ့ဆက်ဆံရကာလဒေသပုဂ္ဂလကိုနှိုက်ဆထောက်ခြင်းသိမသိငိုညံဖြင့်ဝေပါဟုတ်ပြီ တင့်လျော်တဲ့ကာလတင့်လျော်တဲ့ဒေသမှာတင့်လျော်တဲ့ပုဂ္ဂိုလ်နဲ့ဒီအလုပ်လုပ်မယ်ဆိုတော့လုပ်တင်သလားမလုပ်တင်ဘူးလားအဲ့ဒါချစ်ငြိမ်တဲ့ချစ်ငြိမ်လို့လှုပ်သိပြီလို့ဆုံးပြရင်တော့တဲ့ပောပောတဏ္ဏတော့မလုံနဲ့တဲ့ဂျိုဂျိုစာစာထိထိမိမိဇွဲရှိရှိနဲ့ကြိုးစားပြီးလှုပ်ပါတဲ့လှုပ်ရင်အဲ့ဒီအလုပ်ကအောင်မြင်သလားမအောင်မြင်ဘူးလားအောင်မြင်ပါမယ်ခင်ဗျာ အဲ့ဒါကိုအနောက်အရှက်ရှုပ်ထွေးမရှိတဲ့လုံအောင်မြင်တဲ့အလုပ်လို့ခေါ်တယ်အောင်မြင်တဲ့အလုပ်လုပ်ပြီဆိုရင်မင်္ဂလာလားအမင်္ဂလာလားအနာကုလသာကမန္တာကာလဒေတာပုဂ္ဂလကို နိုင်စာထောက်ခြင်းသင့်မသင်ကိုဉာဏ်ဖြင့်ဝေဖန်လုံလာတန်၍ပောတံမရှိပြည့်မဖက် အနှောင့်အယှက်အရှုပ်ထွေးမရှိသောအလုပ်ကိုလုပ်ခြင်းသည်လည်းဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ဒီမင်္ဂလာနဲ့အခုနဆောင်ဖို့နဲ့မဆက်ဆက်မိပြီဘူးလားဆက်ဆက်မိပါရဲ့ခင်ဗျာဟုတ်ကဲ့လားမှန်ပါပါခင်ဗျာစိတ်ဓာတ်ဖြောင်းမှန်ခွင့်လွတ်ရာသီခံမေတ္တာထား လုံလာနှင့်ဇွဲမလျှော့ပဲအမြဲတင်းတင်းထားဘယ်နေရာမဆိုလုံလာကလုံလာဝိရိယကရှေ့တန်းတင်ရတယ်လုံလာဝိရိယရှေ့တန်းတင်လိုက်မှပဲအဲ့ဒီအလုပ်ဟာအောင်မြင်တယ်လုံလာနှင်စွဲမလျှော့ပဲအမြဲတင်းနေထားအရာရာတွင် အသုံးဝင်အောင်မြင်ကြောင်းတရား ဟုတ်ကဲ့လားကိုင်းတစ်ခေါက်ပြန်ဆိုတော့မှမကောင်းမှုရှောင်မကောင်းမှုရှောင်ကောင်းမှုသာသူအောင်စိတ်ကိုထားကြောက်ပြုသွေးလျင်ခတိရှင်သင်ခြင်းဉာဏ်ရှိသွာစိတ်ထားပြောင်းမှန်ခွင့်လို့ရန်ဤခံမေတ္တာတာလုံးလာနေဆွဲမလျှော်ပဲအမြဲတည်တည်ထား မြာရာတွင်သုံးပေအောင်မြင်ကြောင်းဆရာဟုတ်ပြီလားမှန်ပါပါအဲ့ဒါလဲလူရင်းကစိတ်ဖြူစင်ဖို့လူရင်းမဟုတ်လားမှန်ပါပါစိတ်ဖြူစင်မှပဲအဲ့ဒီအချက်တွေပြည့်စုံအောင်လိုက်နာနိုင်မယ်ဒါကြောင့်မြတ်စွာဘုရားကသစိတ်တပရိယောဓာပနာမိမိစိတ်ကိုဖြူစင်အောင်ထားပါတဲ့ဟုတ်ကဲ့လားမှန်ပါပါစိတ်ဖြူစင်နေတဲ့စိတ်နဲ့နောက်ကျနေတဲ့စိတ် ဖြူစင်ပြီးကြည်လင်နေတဲ့စိတ်နဲ့နောက်ကျနေတဲ့စိတ်အဲ့ဒီစိတ်နှစ်ခုဟာအမှားအမှန်ပဲစိတ်ကခွဲခြားနိုင်မလဲဖြူစင်သောစိတ်ကမှခွဲခြားနိုင်မှာဖြူစင်ကြည်လင်တဲ့စိတ်ကခွဲခြားနိုင်တယ်နောက်ကျနေတဲ့စိတ်ကခွဲခြားနိုင်မှာမလားခွဲခြားနိုင်ပါဗျာဒါကြောင့်မို့လို့တစုံတယောက်စီများကိစ္စတစ်ခုခုနဲ့သွားပြီးတော့တိုင်ပင်ပြောဆိုမယ်လို့ ကြံတဲ့အခါအဲ့ဒီလူစိတ်ကြည်လင်တဲ့အချိန်ရွေးပြီးတော့မသွားရပြီဘူးလားမှန်ပါပါခင်ဗျာသူမကြည်လင်နိုင်တဲ့အချိန်များရွေးသွားမိပြီဆိုလို့ရှိရင်တော့ကိုယ်အလုံးမပြေးတဲ့အပြင်အော်တောင်အော်လွတ်ခြင်းလွတ်အောင်ပဲဟုတ်ကဲ့လားဒါကြောင့်စိတ်ကြည်လင်မှုဖြူစင်မှုအရေးမကြီးဘူးလားအရေးကြီးပါတယ်ခင်ဗျာမြတ်စွာဘုရားဟောတာတာရှိတယ် နားလဲတယ်မဟုတ်လားဘယ်နဲ့တော့နားမလဲဘူးလားဩမပြောရသေးတာနားမလဲသေးရဲ့နော်အေမြကြည်လင်ကံရေပြင်းဤအောက်တွင်ရှိညာငါလိပ်ဖာနှင့် ရောက်သွားခယုအစုစုကိုကြည်ရှုလိုက်လင်ထင်းထင်းမြင်သို့ကြည်လင်စိတ်ဖြူထိုသည်သူကကိုသူအကျိုးနှုတ်ဥကျိုးနှင့်မချိုးဖို့သည်နိဗ္ဗာန်ထိပြီသူဤစိတ်ဓာတ်ကြည်သောကြောင့်နားလဲတယ်မဟုတ်လားအဲမလဲတယ်လည်းပဲဖြစ်တယ်နော် အဲဘုန်းကြီးနှခေါက်ပြန်ရွတ်လိုက်မယ်ဘုန်းကြီးနှခေါက်ရွတ်ပြီးရင်ပြိဿကရွတ်ရမယ်နော်အေးမြကြည်လင်ကံရဲ့ပြင်းဤအောက်တွင်ရှိညာငါလိတ်ဖွားနှင့်ရောက်သွားခယုအစုစုကိုကြည့်ရှုလိုက်လင်ထင်းထင်းမြင်သို့ ကြည်လင်စိတ်ဖြူထိုးသည့်သူကကိုယ်သူအကျိုးနှစ်ဦးကျိုးနှင့်မကျိုးဖို့သည်နိဗ္ဗာန်ထီသည်သူဤစိတ်ဓာတ်ကြည်သောကြောင့်လဲလာပြီဟုတ်လားနားလဲလာပြီနော်နောက်တစ်ခေါက်ဆိုပိုးလဲမယ် အေးမြကြည်လင်ကမ်းရေပြင်ဤအောက်တွင်ရှိညာငါးလိပ်ဖာနှင့်ရောက်သွားခရုအစုစုကိုကြည့်ရှုလိုက်လင်ထင်းထင်းမြင်သို့ကြည်လင်စိတ်ဖြူထိုသည့်သူကကိုယ်သူအကျိုးနှုတ်ဦးကျိုးနှင့် မကြိုးဖို့တိနိဗ္ဗာန်ထီသည်သူဤစိတ်ဓာတ်ကြည်သောကြောင့်နားလဲသလားဟောမလဲသေးဘူးကံကရေသိပ်ကြည်တယ်တဲ့ကြည်လင်ပြီးအေးမြနေတဲ့ရေရှိတဲ့ကံတဲ့အဲ့ဒီကံကို ကန်းစက်ကနေပြီးတော့ငုံကြည့်လိုက်တဲ့အခါကျတော့ရေအောက်ထဲမှာရှိတဲ့ငါလည်းမြင်နိုင်တယ်ဖားလည်းမြင်နိုင်တယ်ခရုလည်းမြင်နိုင်တယ်မော်လည်းမြင်နိုင်တယ်သစ်ပင်လည်းမြင်နိုင်တယ်ဘာကြောင့်လဲဆိုတော့ရေကကြီးနေလို့အဲ့ဒီအတိုင်းပဲတဲ့စိတ်ဓာတ်ကြည်လင်းနေတဲ့ပုဂ္ဂိုလ်ဖြူစင်းနေတဲ့ပုဂ္ဂိုလ် ယူဆင်းပြီးစိတ်ကြီးနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာတဲ့ကိုအကျိုးရှိမရှိကိုလည်းခွဲခြမ်းဝေဖန်သိတိတယ်တဲ့သူတစ်ပါးအကျိုးရှိမရှိကိုလည်းခွဲခြမ်းဝေဖန်မိသိတယ်တဲ့ကိုသူနှစ်ဦးလုံးရဲ့အကျိုးရှိမရှိကိုလည်းခွဲခြမ်းဝေဖန်ပြီးသိတယ်။ဘာကြောင့်လဲဆိုတော့စိတ်ကကြည်လင်းနေလို့စိတ်ကြည်တော့ ဉာဏ်ကရောကြီးမလာဘူးလားကြီးပါတယ်ခင်ဗျာဉာဏ်ကြီးလာတော့အခုပြောသလိုမသိမမြင်မိဘူးလားဘလောက်ကြအောင်သိရလဲဆိုရင်စိတ်ကြည်လင်ပြီဆိုတော့မေညာအထိဖိုညာအထိနိဗ္ဗာန်အထိတောင်သိပြီးတော့ရရှိနိုင်တယ်တဲ့။ဘာကြောင့်လဲသူစိတ်ကြည်လို့။ဒါကြောင့်ခွန်ကြီးတို့ဝိပဿနာမှာ ဝိသုဒ္ဓိ9ပါးမြတ်စွာဘုရားဟောတဲ့အခါမှာစိတ်တဝိသုဒ္ဓိဆိုတာဒုတိယဝိသုဒ္ဓိအနေနဲ့မိတ်ကြားခဲ့ပထမဝိသုဒ္ဓိကတော့သီလဝိသုဒ္ဓိကိုခြင်းသီလစင်ကြယ်အောင်စောင့်စည်းထိမ့်သိမ်းရတဲ့စိတ်တဝိသုဒ္ဓိဒုတိယဝိသုဒ္ဓိကတော့စိတ်ကြည်လင်ခြင်းနဲ့စိတ်တန်ရှင်းကြည်လင်ခြင်းနဲ့ ဘယ်အခါမှစိတ်ကတန်ရှင်းကြည်လင်တယ်လဲဆိုတော့စိတ်တည်ငြိမ်နေမှတန်ရှင်းကြည်လင်တယ်ဖရာအာယုံမောထားလိုက်ရဲ့အဲ့ဒီစိတ်ကဖရာအာယုံမောပဲတည်ငြိမ်နေတယ်တရားအာယုံမောထားရင်တရားအာယုံမောမှာပဲတည်ငြိမ်နေတယ်သံဃာအာယုံမောထားရင်သံဃာအာယုံမောမှာပဲစိတ်တည်ငြိမ်နေတယ်မိမိပြုတဲ့ကုသိုလ်လုပ်ငန်းတွေပေါ်စိတ်တည်ငြိမ်စားပြန်တယ်အဲ့ဒီပေါ်မှာပဲတည်ငြိမ်နေတယ်ဆိုတော့ အဲ့ဒီတည်ငြိမ်တဲ့စိတ်ဟာကြည်လင်မလားနောက်ကျမလားဟုတ်ကဲ့လားကြည်လင်တဲ့စိတ်ထဲမှာပါတဲ့အသိဉာဏ်ဟာထက်မလားတုံးမလားထက်ပါတယ်ဗျာထက်ပြီဆိုလို့ရှိရင်အရာရာသူမသိပြီဘူးလားထက်ပါတယ်ဗျာအဲ့ဒါကြောင့်ဝိသုဒ္ဓိ9ပါးမှာစိတ်ကြည်လင်ခြင်းဆိုတဲ့စိတ်တဝိသုဒ္ဓိမြတ်စွာဘုရားမိန့်ကြတယ်အဲ့ဒါဝိပဿနာ တက်တက်အားထုတ်တဲ့ပုဂ္ဂိုလ်များမှာဝိပဿနာခဏိကသမာဓိခေါ်တဲ့စိတ်တည်ငြိမ်မှုရရင်စိတ်ကြီးလင်းတယ်တဲ့သမထကမ္မထာအားထုတ်တဲ့ပုဂ္ဂိုလ်များမှာတော့ဥပ္ပစာရသမာဓိဖြစ်စေ အပ္ပနာသမာဓိဖြစ်စေတခုခုရလို့ရှိရင် စိတ်ကြီးလင်းတယ်တဲ့အဲဒါလို့ကြီးလင်းပြီဆိုလို့ရှိရင်တော့ဒီစိတ်ကိုမိမိလိုရာခိုင်းပြီတော့ရပြီဟုတ်ကဲ့လားမှန်ပါပါဘုရားအဲဒါစိတ်ကြီးလင်းမို့မလိုဘူးလားမှန်ပါပါတယ် လိုတယ်ဒါကြောင့်မြတ်စွာဘုရားကသစိတ်တပရိယောဓပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်းထားရမယ်ဟုတ်ကဲ့လားမှန်ပါပါဘုရားဒီတော့အဲ့ဒီစိတ်ဖြူစင်စေတဲ့အကြောင်းညင်မဲစေတဲ့အကြောင်းလဲသာမညာလေးတော့သိထားဖို့ကောင်းတယ်ကိုပါကိုဆက်ပြီးတွေးမယ်ဆိုလို့ရှိရင်တော့အပြည့်အစုံသိပါတယ် စိတ်ကိုကြည်လင်ဖြူစင်စေတဲ့အကြောင်းကယောနိသောမနတိကာရစိတ်ကိုကြည်လင်ဖြူစင်စေတဲ့အကြောင်းကပါလေယောနိသောမနတိကာရပါဗျာယောနိသမနတိကာရဆိုတာသင်တဲ့အောင်နှလုံးသွင်းခြင်းအစဉ်ပြေအောင်နှလုံးသွင်းခြင်းကုသိုလ်ဖြစ်အောင်နှလုံးသွင်းခြင်းယောနိသမနတိကာရဆိုတာဘာလဲ အဲ့ဒါသင့်တဲ့အောင်နှလုံးသွင်းမိပြီဆိုတော့စိတ်ကြည်လေမလားနောက်ကျူမလားကြည်နေပါရဲ့ခင်ဗျာအစင်ပြေအောင်နှလုံးသွင်းမိပြီဆိုရင်တော့ကြည်လေမလားနောက်ကျူမလားကြည်နေပါရဲ့ခင်ဗျာကုသိုလ်ဖြစ်အောင်နှလုံးသွင်းမိပြီဆိုလို့ရှိရင်တော့ကြည်လေမလားနောက်ကျူမလားကြည်နေပါရဲ့ခင်ဗျာအဲ့ဒီ၃မျိုးလုံးကိုခြုံပြီးတော့တစ်လုံးနဲ့ပြောလို့ရတယ် တလုံးနဲ့ပြုတ်လိုက်တာနဲ့ယောနိသမနတိကာရဆိုတာအဲ့ဒါပဲဆိုတာသိအဲ့ဒီတလုံးနဲ့ကိုဘုန်းကြီးတို့ပြိတ္တသိကျင်သလားဘာလို့သိကျင်တာလဲလိုက်နာခြင်းလို့ဟုတ်ကြတယ်မဟုတ်လားစိတ်ကြည်လင်ခြင်းလို့လွယ်လွယ်ပဲပြောတော့မနောငါ့ရဲ့တော့လွတ်သွားလိမ့်မယ်အရာရာကိုအကောင်းဘက်ကကြည့် ဘာရဲတယ်အရာရာကို အကောင်းဘက်ကကြည့်ရမှာပါအရာရာကိုအကောင်းဘက်ကကြည့်ရင်တင့်တဲ့အောင်နှလုံးမသွင်းနိုင်ဘူးလားအစဉ်ပြေအောင်နှလုံးမသွင်းနိုင်ဘူးလားကုသိုလ်ဖြစ်အောင်နှလုံးမသွင်းနိုင်ဘူးလားအဲ့ဒါလို့ဆိုစိတ်ကြည်လင်မလားနောက်ကျမလားစိတ်ကြည်လင်ပါပါဗျာဒါကြောင့်အရာရာကိုအကောင်းဘက်ကကြည့်တယ်ယောနိသောမနတိကာရဟာစိတ်ကြည်လင်ဖြူစင်ခြင်းရဲ့အကြောင်း အဘိဓမ္မာစကလုံးပြောရင်ကုသိုလ်ဖြစ်ခြင်းရဲ့အကြောင်းဘယ်သူလဲကုသိုလ်ဖြစ်ခြင်းရဲ့အကြောင်းပါဘယ်ဟာလဲယောနိသောမနတိကာအဲ့ဒီယောနိသောမနတိကာရဆိုတာလွယ်လွယ်ဆိုဘယ်လိုဟာလဲအရာရာကိုအကောင်းဘက်ကကြည်ဟုတ်ကဲ့လားမှန်ပါပါဆိုကြပါစို့ကိုယ်နဲ့အပေါင်းအသင်းမိတ်ဆွေတင်က လေနှစ်ယောက်သုံးယောက်ကဟိုဘနာမှာစကားလေးတူတူတူတူနဲ့သူတို့အကြောင်းအရာတစ်ခုတိုင်မင်းနေကြတယ်ဒါပေမဲ့ကိုကစိတ်မလုံတော့အဲ့ဒါကိုအကောင်းဘက်ကမကြည့်နိုင်ဘူးအဆိုးဘက်ကကြည့်တယ်ဧကန္တာဒီလူတွေဟာငါအကြောင်းပြောနေတာငါအကြောင်းပြောနေတာကောင်းတာလားမကောင်းတာ မကောင်းတာပြောနေတာအဲ့ဒါလို့ဆိုရဲကအကောင်းဘက်ကကြည့်သလားအဆိုးဘက်ကကြည့်တာလားအဆိုးဘက်ကကြည့်တာပါဗျာအဲအဲ့ဒါလို့ဆိုရဲကသူ့စိတ်ထဲမှာညစ်ညစ်ညူးသွားမလားကြည်လင်းသွားမလားညစ်ညူးသွားပါတယ်ဗျာအဲစိတ်ကညစ်ညူးသွားပြီအဲ့ဒီညစ်ညူးတဲ့စိတ်ကသူ့ကိုတစ်နေ့လုံးနှစ်ရက်လုံးသုံးရက်လုံးတစ်ပတ်လုံးနှိပ်စက်တယ် အဲ့ဒါယောနိသောမနတိကာရကြောင့်လားအာယောနိသောမနတိကာရအာယောနိသောမနတိအာယောနိသောမနတိကာရအဆိုးဘက်ကကြည့်မိလို့ဟုတ်ကဲ့လားမှန်ပါပါဗျာအာကုသို့ဖြစ်နေတာမဟုတ်လားမှန်ပါပါဗျာအာယောနိသောမနတိကာရဆိုတာအရာရာကိုအဆိုးဘက်ကကြည်တာ pessimism ပေါ့ ယောနိသမနတိကာရဆိုတာအရာရာကို အကောင်းဘက်ကကြည့်တာ optimism ဟုတ်ကဲ့လားအဲဒါလို့ဆိုလို့ရှိရင်ယောနိသမနတိကာရသာထားမယ်ဆိုရင် အရာရာအကောင်းဘက်ကကြည့်တော့ကိုယ်စိတ်မှာအဆင်ပြေလို့အဆင်ပြေလို့ကျေနပ်လို့ဒီလိုဆိုလို့ရှိရင်စိတ်ဟာကြည်လင်းနေပြီပေါ့ဟုတ်ကဲ့လားမကောင်းဘက်ကသွားကြည့်မိပြီဆိုလို့ရှိရင်တော့ကျေနပ်သလား မကျင်တတ်ဘူးဆိုရယ်ဆိုရင်တော့စိတ်ထဲကဒေါသဖြစ်မနေဘူးလားဖြစ်နေပါပါအဲ့ဒီအခါကျတော့စိတ်ကကြည်လင်သလားညှဉ်းနှွမ်းသလားညှဉ်းနှွမ်းပါတယ်ဗျာဆင်းရဲလားချမ်းသာလားဆင်းရဲပါတယ်ဗျာဆင်းရဲတယ်ဒါကြောင့်အခုနရေကန်ထဲကရေဟာကြည်လင်းနေလို့ရှိရင်အောက်မှာရှိတဲ့ငါးလိုက်ဖားတွေကောင်းကောင်းကြီးမြင်ရသလိုယောနိသမနာတိကာရအကောင်းဘက်ကကြည့်တဲ့ အယူဝါဒကိုလက်ကင်ထားပြီးတော့တင့်တယ်အောင်ဆင်ပေးအောင်နှလုံးသွင်းတဲ့ပုဂ္ဂိုလ်ဟာစိတ်အမြဲတမ်းကြည်လင်းနေတဲ့အတွက်အဲ့ဒီကြည်လင်တဲ့စိတ်ထဲမှာပါတဲ့ဉာဏ်ကထက်မြက်နေတဲ့အခါကျတော့အမှားအမှန်လည်းခွဲခြားဝေဖန်နိုင်တယ်အကြောင်းအကျိုးလည်းခွဲပါခွဲခြားဝေဖန်နိုင်တယ်အကောင်းအဆိုးကိုလည်းခွဲခြားဝေဖန်နိုင်တယ်ဒီလိုဆိုရင် तू မှားမလားမှားမလား မှန်ပြီပေါ့အဲ့ဒါစိတ်ကြည်လင်လို့မဟုတ်လားမှန်ပါဗျာကြည်လင်တဲ့ရေအောက်ကအရာတိုင်းကိုမြင်ရတယ်လို့ကြည်လင်တဲ့စိတ်ရှိတဲ့လူကလည်းပဲအရာတိုင်းကိုဝေဖန်စဉ်းစားချင်းငြိမ်ပြီးတော့ဉာဏ်နဲ့ရှင်းပြီးတော့ကျင့်သုံးနိုင်တဲ့အတွက်သူ့မှာစိတ်ကြည်လင်ပြီးချမ်းသာတယ်ဒါကြောင့် အေးမြကြည်လင်ကံရေပြင်းဤအောက်တွင်ရှိညာငါလိပ်ဖွားနှင့်ရောက်သွားခယုအစုစုကိုကြည့်ရှုလိုက်လျင်ထင်းထင်းမြင်သို့ကြည်လင်စိတ်ဖြူထိုသည်သူကကိုယ်သူအကျိုးနှုတ်အကျိုးနှင့်မကျိုးဖို့သည် နိဗ္ဗာန်ထိသည်သူဤစိတ်ဓာတ်ကြည်သောကြောင့်ဟုတ်ကဲ့လားမှန်ပါဗျာအဲ့ဒါလဲဘုန်းကြီးကပါဠိတော်ဖရာဟောစကားကိုဘာသာပြန်ထားတာနော်မှန်ပါဗျာကိုင်းဘုန်းကြီးတို့ပြိဿအဲ့ဒါကိုဆိုအောင်မလားဆိုရသေးတာပေါ့နော်မှန်ပါဗျာဆိုအေးမြကြည်လင်အေးမြကြည်လင် ကံရေပြင်ဤအောက်တွင်ရှိညာငါလိပ်ဖာနှင့်ရောက်သွားခယုအစုစုကိုကြည့်ရှုလိုက်လင်ထင်းနေမြင်လို့ကြည်လင်းစိတ်ဖြူထိုသည့်သူ ကကိုသူအကျိုးနှစ်ဦးကျိုးနဲ့မကျိုးဖို့သည်နိဗ္ဗာန်ထိသည်သူဤစိတ်ဓာတ်ကြည်သောကြောင့်အေမြကြည်လင်ကံရေပြင်းဤ အောက်တွင်ရှိညာငါးလိပ်ဖာနှင့်ရောက်သွားခယူအစုစုကိုကြည့်ရှုလိုက်လျက်ထင်းနေမြင်တို့ကြည်လင်စိတ်ဖြူထိုသည်သူကကိုယ်သူအကျိုး နှုတ်ကြိုးနှင့်မကြိုးဖို့သည်နိဗ္ဗာန်ထိသည်သူဤစိတ်ဓာတ်ကြည်သောကြောင့်အေမြကြည်လင်ကံရေပြင်းဤအောက်တွင်ရှိညာငါလိပ်ဖာနှင့် ရောက်သွားခယုရောက်သွားခယုအစုစုကိုအစုစုကိုကြည့်ရှုလိုက်လျင်ကြည့်ရှုလိုက်လျင်ထင်းနှင်းမြင်တို့ထင်းနှင်းမြင်တို့ကြည်လင်းစိတ်ဖြူကြည်လင်းစိတ်ဖြူထိုသည့်သူကထိုသည့်သူကကိုယ်သူအကျိုးကိုယ်သူအကျိုးနှစ်ဦးကျိုးနှင့်နှစ်ဦးကျိုးနှင့်မကျိုးဖို့သည်မ နိဗ္ဗာန်ထိသည်သူဤစိတ်ဓာတ်ကြည်သောကြောင့်သူဤစိတ်ဓာတ်ကြည်သောကြောင့်သို့ စိတ်ဓာတ်ဖြူစင်ကြည်လင်မှုအဲ့ဒါလိုရမယ်မဟုတ်လားမှန်ပါဗျာအဲ့ဒီကြည်လင်မှုရာအတွက်လက်ကင်ထားရမှာကဘာကိုလက်ကင်ထားရမလဲယောနိသောမနတိကာရလက်ကင်ထားရမယ်ဟုတ်ကဲ့လားမှန်ပါဗျာယောနိသောမနတိကာရလက်ကင်ထားလို့ရှိရဲ့အရာရာကိုအကောင်းဘက်ကကြည်နိုင်တဲ့အတွက်သင့်တဲ့အောင်နှလုံးသွင်းတတ်တယ်အစဉ်ပြေအောင်နှလုံးသွင်းတတ်တယ် ကုသိုလ်ဖြစ်အောင်နှလုံးသွင်းတတ်ပြီဆိုတော့မိမိစိတ်ကြည်လင်မလားညင်နွမ်းမလားကြည်လင်ပါပါဗျာကြည်လင်ပြီကြည်လင်ပြီဆိုလို့ရှိရင်အရာရာပြည့်စည်အောင်လုပ်နိုင်ပြီဟုတ်ကဲ့လားမှန်ပါပါဗျာဒီတော့စိတ်ကြည်လင်တာအကောင်းဖြူစင်ကြည်လင်တာကောင်းသလားညင်မဲတာကောင်းသလားစိတ်ကြည်လင်တာကောင်းပါတယ်ဗျာဟုတ်ကဲ့လား စိတ်တေနာတံကိလေထေနာတံကိလေသံတိမာနဝါစိတ်တေသုတ်တေဝိသုဇံတိဣတိဝုဒ္ဓမဟေတိနာစိတ်တေနာတံကိလေထေနာစိတ်တညင်နွမ်းခြင်းကြောင့်မာနဝသူသူငါငါတတဝါတို့သည်ကိလေသာတိမွှွှင်မလွန်ညင်နွမ်းကြရကုန်၏ စိတ်မကြည်လင်နဲ့စိတ်ညင်နွမ်းတဲ့အတွက်ရုပ်တွေလည်းညင်နွမ်းပါတယ်ညင်နွမ်းတယ်ဟုတ်ပါမလားမှန်ပါပါဗျာအင်မတန်သေးကြတာပေါ့ကိုကိုကိုကြည့်မသိဘူးလားသိပါတယ်ဗျာသိတာပဲတခုခုအစင်မပြေမှိုင်တွေးချပြီးနေလိုက်တာလူကိုပဲအားရအင်းဆုံးရုပ်လို့မဟုတ်ဘူးလားမှန်ပါဗျာစိတ်ညင်နွမ်းတဲ့ရုပ်ပါညင်နွမ်း စိတ်တေသုတ်တေဝိသုဇန္တိဣတိဝုဒ္ဓမဟေတိနာစိတ်တေစိတ်တိသုတ်တေစင်ကြယ်ကြည်လင်ဖြူစင်သည်ရှိသောမနဝသူသူငငတတဝမှန်သမျှတို့သည်ဝိသုဇန္တိဖြူစင်ကြရကုန်၏ဣတိစိတ်ညေယုံနွမ်းစိတ်လန်းယုတ်ကြည်ဤသည့်သဘောကို မဟေတိနာမုနိထွတ်တင်ဖရာရှင်သည်မဟေတိနာမုနိထွတ်တင်ဖရာရှင်သည်ဝုဒ္ဒံစိတ်ကြည်လင်ရေးမျောခေါ်တွေး၍လေးလေးနက်နက်မိတ်မြတ်တော်မူခဲ့ပါပေတည်းသာစိတ်ညှဉ်းနှွမ်းရဲ့ယုံညှဉ်းနှွမ်းတယ် စိတ်ကြည်လင်ရင်လည်းရုပ်ကြည်လင်တယ်ဒါကြောင့်စိတ်ကြည်လင်မှုရာအမြဲတမ်းကြည်လင်မှုရာအရေးကြီးတယ်ဒါကြောင့်မန္လေးဆရာတော်မိန့်ကြားတာပေါ့စိတ်ဟုမြည်ညာဤတပါးမြတရားကိုကြဆောင်စည်းကုကလူရနတ်ရွာပြမနိဗ္ဗာန်ရောက်ကြောင်းမှန်ဤဒီစိတ်ကလေးတစ်လုံးပဲ တရားနဲ့ရှင်ပြီးတော့ကိုညက်ဆုံးမစောင့်စောင့်စည်းထိမ့်သိမ့်လိုက်ပြီဆိုလို့ရှိရင်တော့လူချမ်းသာလည်းရနတ်ချမ်းသာလည်းရဗြဟ္မချမ်းသာလည်းရနိဗ္ဗာန်ထီရတယ်ဟုတ်ကဲ့လားမှန်ပါပါဘုရားဒါကြောင့်စိတ်တေနာတံကိလေထေနာတံကိလေသန္တိမာနဝစိတ်တေသုတ်တေဝိသုဇန္တိဣတိဝုဒ္ဓမဟေတိနာဣတိဧတံစိတ်ညေယုံနွမ်းစိတ်လန်းယုတ်ကြည်ဤသည်သဘောကို မဟေသိနာမဟာဣတိမုနိထွတ်တင်ဘုရားရှင်သည်ဝုတ်တံစိတ်ကြည်လင်ရေးမျောခေါ်တွေး၍လေးလေးနက်နက်မိတ်မြတ်တော်မူခဲ့ပါပေသတည်းသာဓုသာဓုသာဓုဘာအတွက်မိတ်မြတ်ခဲ့တာလဲစိတ်ကြည်လင်မှုဟုတ်ကဲ့လား ကိလေညင်မဲ့စိတ်၌ဆွဲယုတ်လဲမကြည်လင်လောဘဒေါသမောဟကိလေသာညင်မဲ့မကောင်းတဲ့စိတ်တွေစိတ်แท้ဝင်လို့စိတ်ညင်မဲ့နေရဲ့ယုတ်လဲမကြည်လင်တော့ဘူးကိလေညင်မဲ့စိတ်၌ဆွဲယုတ်လဲမကြည်လင်ကိလေညင်မဲ့စိတ်မဆွဲယုတ်လဲအေးကြည်ရွှင် အဲ့ဒီလောဘဒေါသမောဟစတဲ့မကောင်းတဲ့စိတ်အငြိအကျေးတွေစိတ်ထဲမဝင်မှုစိတ်စိတ်ကလေးကကြည်လင်းပြီးတော့နေတော့ရုပ်ကလေးကလည်းကြည်လင်းနေပါတယ်ခင်ဗျာကြည်လင်းပြီးရှင်လန်းလို့ဟုတ်ကဲ့လားကြက်တရေရှိလို့ကိလေညင်မဲ့စိတ်မဆွဲရုပ်လည်းအေးကြည်ရွှင်စိတ်ညင်မဲ့လင်ဆင်းရဲပင်ဖြူလင်းချမ်းသာသည်ဟုတ်သလားမှန်ပါပါဘာမှန်တာပါလဲ စိတ်ဖြူစင်မှပါစိတ်ထဲမှာအငြင်းမဲမကောင်းတဲ့စိတ်တွေဝင်နေပြီဆိုရင်တော့ဆင်းရဲတော့တာပဲဟုတ်ကဲ့လားမှန်ပါဗျာစိတ်ကလေးကမကောင်းတဲ့စိတ်တွေမဝင်မဲနဲ့ကောင်းတဲ့စိတ်ကလေးတွေနဲ့ကြီးဖြူစင်ကြည်လင်းနေပြီဆိုရင်တော့ချမ်းသာတယ်ဟုတ်ကဲ့လားမှန်ပါဗျာစိတ်ညစ်မဲလင်းဆင်းရဲပင်ဖြူလင်းချမ်းသာသည် ချမ်းသာရလို့များလူကိုကိုယ်ကိုစိတ်ကိုသိရမည်စိတ်ကိုသိမှဖြစ်မှာပေါ့စိတ်ကညစ်မဲနေသလားဖြူစင်းနေသလားစိတ်ကောင်းဝင်နေသလားစိတ်ဆိုးဝင်နေသလားသိဖို့မလိုဘူးလားလိုပါတယ်ခင်ဗျာအဲစိတ်ဆိုးဝင်နေပြီဆိုရင်ဆင်းရဲမှသိကြတယ်မဟုတ်လားမှန်ပါပါခင်ဗျာစိတ်ကောင်းဝင်ရင်ချမ်းသာမှသိကြတယ် အဲ့တော့စိတ်ဆိုးဝင်နေရင်စိတ်ကိုပြင်လိုက်ကောင်းသွားအောင်ဒီလိုမဟုတ်လားမှန်ပါပါဗျာအဲ့လိုဆိုချမ်းသာမလားဆင်းရဲမလားချမ်းသာပါမှာပါဗျာကိုင်းလိုက်စို့ကိလေညင်မဲ့စိတ်၌ဆွဲရုပ်လည်းမကြည်လင်ကိလေညင်မဲ့စိတ်၌ဆွဲ ယုတ်လဲမကြည်လင်ယုတ်လဲမကြည်လင်သို့ကြည်လင်ကြည်မဲ့စိတ်၌တွဲယုတ်လဲမကြည်လင်ကြည်လင်ကြည်မဲ့စိတ်၌တွဲယုတ်လဲမကြည်လင်ကြည်လင်ကြည်မဲ့စိတ်၌တွဲယုတ်လဲမကြည်လင်ကြည်လင်ကြည်မဲ့စိတ်မစွဲစိတ် ရုပ်လည်းအေးကြည်ရွှင်ရုပ်လည်းအေးကြည်ရွှင်ကိလေညင်မဲ့ကိလေညင်မဲ့စိတ်မစွဲစိတ်မစွဲရုပ်လည်းအေးကြည်ရွှင်ရုပ်လည်းအေးကြည်ရွှင်ဆိုကိလေညင်မဲ့စိတ်မစွဲရုပ်လည်းအေးကြည်ရွှင်ကိလေညင်မဲ့စိတ်မစွဲရုပ်လည်း စိတ်ညစ်မဲလင်ဆင်းရဲပင်ဖြူလင်းချမ်းသာသည်စိတ်ညစ်မဲလင်ဆင်းရဲပင်ဖြူလင်းချမ်းသာသည်သို့ ချမ်းသာရလို့ချမ်းသာရလို့မြာလူကိုမြာလူကိုစိတ်ကိုသိရမည်စိတ်ကိုသိရမည်ချမ်းသာရလို့ချမ်းသာရလို့မြာလူကိုမြာလူကိုစိတ်ကိုသိရမည်စိ ယမယလိုယမိုးလိုစိတ်ကိုသိရမည်ယမယလိုယလူကိုစိတ်ကိုသိရမည်စိတ်ကိုသိခြင်းစိတ်ကိုသိခြင်းမြာလူရှင်မြာလူရှင်နေစဉ်စေရမည်နေစဉ်စေရမည်စိတ်ကိုသိခြင်းစိတ်ကိုသိခြင်းမြာလူရှင်မြာ နေစဉ်စေရမည်နေစဉ်စေရမည်စိတ်ကိုသိခြင်းရာသူခြင်းနေစဉ်စေရမည်စိတ်ကိုသိခြင်းရာသူခြင်းနေစဉ်စေရမည်စိတ်ကိုသိခြင်းရာသူခြင်းနေစဉ်စေရမည်နေစဉ်စစ်စေနေစဉ်စစ်စေစိတ်ညစ်ကြေစိတ် ကျော်စေပြရမည်နေစဉ်စစ်စေစိတ်ညစ်ကြေကျော်စေပြရမည် ဒီတော့အဲ့ဒီစိတ်အငြိအကျေးလောဘဒေါသမောဟတွေဖြူစင်အောင်စစ်ဆေးတဲ့နေမြတ်စွာဘုရားဟောထားတာတွေအများကြီးပဲအဲ့ဒီနေတွေသိထားရလဲကောင်းတာပဲဒါပေမဲ့အဲ့ဒီထဲကယောနိသောမနတိကာရတခုလက်ကင်ထားရမယ်အများကြီးတာသွားပြီဟုတ်ကဲ့လားအဲ့ဒီဟာတခုတာထားရမယ်တာသွားပြီ တခြားစိတ်ကိုဖြူစင်စေတဲ့နည်းတွေကိုတော့လာမဲ့နှစ်ကြမှာပြောကြအောင်ဟုတ်ဘူးလားဘာကြောင့်လဲဆိုတော့အခုကနိုင်ရအချိန်တောင်လွန်သွားပြီ10နာရီထိုးဖို့ရအတွက်10မိနစ်လိုတော့ဒါလောက်ဆိုရင်တော်ပြီเนาะသိများများကြီးမှတ်ရရင်မေ့ကုန်ပါเนาะဒါကြောင့်မလို့ဘုန်းကြီးတို့ပြိဿဟာမြတ်စွာဘုရားက သစိတ်တပရိယောဓာပနာမိမိစိတ်ကိုဖြူစဲအောင်ထားပါဆိုရဲလူရဲ့အချက်တစ်ချက်ကလေးမိန်ကြားတာကိုအဲ့ဒါကိုစိတ်ထဲမှာဆွဲဆွဲမြဲမြဲထားပြီးတော့မိမိစိတ်အငြိအကျေးမတင်မဲနဲ့အမြဲတမ်းဖြူစင်နေအောင်ယောနိသမနတိကာရတရားလက်ကင်ထားသမထဥပါဒနာတရားပွားများအထောက်ကြခြင်းအပြင်စိတ်တွေဖြူစင်တဲ့ဖြူစင်အောင်ကျင့်ကြံပွားများကြိုးစားအထောက်နိုင်ကြသဖြင့် စိတ်ဖြူစင်တို့ရဲ့ခေါင်ထိတ်ဖြစ်တဲ့အရဟတမေဉာဏ်အရဟတပုဉာဏ်ထိရရှိပြီးတော့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေသာဓုသာ